အခန်းကြီး20အငယ်1မှ6တက်ကီ40ပထမလ၌ဤဒေလအမျိုးသားပရိသတ်အပေါင်းတို့သည်ဇိနာတောသို့ရောက်၍ကာဒေရှအရ၌နေကြ၏ထိုအရ၌မိရန်အံတေ၍တင်းချိုလေ၏ပရိသတ်တို့တောက်เสียရေမရှိသောကြောင့်မောရှေနှင့်အာယုန်တစ်ဖက်၌စုဝေးကြလျက်ထာဝရဘုရားရှိမှငါတို့အကိုများတည်သောအခါ ငါတို့လည်းမသေးပါလေငါတို့နှင့်ငါတို့တိရစ္ဆာန်များကိုသေစေခြင်းဟံသာရဖျား၏ပရိသတ်ကိုဤတောသို့အပေကြောင့်ဆောင်ခဲ့သည်ငါတို့ကိုအေဂုတ်ထုပြည်မှထွက်စေ၍ဤသို့သောအရတ်တို့အပေကြောင့်ဆောင်ခဲ့သည်ဤအရတ်သည်လေလုတ်เสียမကောင်းတင်မောတဖန်းပင်စပြည့်ွယ်ပင်တလဲပင်စိုက်เสียမကောင်းတောက်เสีย ရေမျှမရှိဟု မောရှေကိုအပြစ်တင်၍ဆိုကြ၏။မောရှေနှင့် အာရုန်တို့သည် လူအစုအဝေးမှထွက်၍ပရိသတ်စည်းဝေးရာတဲတော်တံခါးဝသို့သွားသဖြင့်ပြပ်ဝပ်လျက်နေကြစဉ်၊ထာဝရဘုရား၏ဘုန်းတော်သည်ထင်ရှားလေ၏။ထာဝရဘုရားကလည်း၊လှံတံတော်ကိုကိုင်ယူ၍သင်၏အစ်ကိုအာရုန်ပါလျက်ပရိသတ်များကိုစုဝေးစေလော့ သူတို့ရှေ့မှာကျောက်ကိုမှာထားလော့။ကျောက်သည်မိမိရေကို ပေးလိမ့်မည်။ထိုသို့သင်သည်ကျောက်ထဲကရေကိုထွက်စေ၍၊ပရိသတ်များနှင့် သူတို့တိရစ္ဆာန်များတို့အားသောက်ဘို့ရေကိုပေးရမည်ဟု မောရှေအားမိန့်တော်မူသည်အတိုင်း၊မောရှေသည်လှံတံတော်ကိုထာဝရဘုရားရှေ့တော်ကယူ၍အာရုန်ပါလျက်ပရိသတ်တို့ကိုကျောက်ရှေ့မှာစုဝေးစေပြီးလျှင်၊အချင်းသူပုန်တို့၊နားထောင်ကြလော့ ငါတို့သည်သင်တို့အဘို့ဤကျောက်ထဲကရေကို ထွက်စေရမည်လောဟုဆိုလျက်၊မိမိလက်ကိုဆန့်၍ကျောက်ကိုလှံတံနှင့်နှစ်ကြိမ်ရိုက်သဖြင့်၊ရေသည်များစွာထွက်၍လူပရိသတ်တို့နှင့်တိရစ္ဆာန်တို့သည်သောက်ရကြ၏။ထာဝရဘုရားကလည်း၊သင်တို့သည်ငါ့ကိုမယုံကြည်။ဣသရေလအမျိုးသားတို့ရှေ့မှာငါ့ကိုမရိုမသေပြုသောကြောင့် ဤပရိသတ်တို့အားငါပေးသောပြည်သို့သင်တို့သည်ပို့ဆောင်သောအခွင့်ကို မရကြဟုမောရှေနှင့်အာယုန်တို့အားမိန့်တော်မူ၏။ဣဒေလအမျိုးသားတို့သည်ဒါဝရဖျားကိုဆန့်ကျင်ဘက်ပြုတော်လဲသူတို့တွင်ယူသည်လေးမြတ်ချင်းကိုခံတော်မူသောကြောင့်ထိုရည်သည်မေရိဘရည်ဖြစ်သည်။မောရှေသည်ကာဒေရှအယမအေဒုံရှင်မြင်ထံသို့ တန်တမန်တို့ကိုဆေလွတ်၍ကိုရောညီဣဒရေလကအကျွန်ုပ်တို့တွေ့ရသော အမှုအလုံးစုံဒီဟုသော အကျွန်ုပ်တို့ဘိုးဘေးသည်အေဂုတုပြည်သို့သွား၍အကျွန်ုပ်တို့သည်အေဂုတုပြည်မှကာလကြာမြင့်စွာနေသဖြင့်အေဂုတုလူတို့သည်အကျွန်ုပ်တို့နှင့်ဘိုးဘေးများကိုညှင်းဆဲကြောင်းအကျွန်ုပ်တို့သည်သာရဖျားကို အော်ဟစ်သောအခါကောင်းကင်တမန်ကိုဆေလွတ်၍ ။ကျွန်ုပ်တို့ကိုအဲဂုတ္တုပြည်မှနှုတ်ဆောင်တော်မူကြောင်းကိုကိုယ်တော်သိပါ၏။ယခုမှာကျွန်ုပ်တို့သည် ကိုယ်တော်၏နိုင်ငံ အစွန်အနားကာဒေရှအရပ်၌ရှိကြပါ၏။17ကိုယ်တော်ပြည်အလယ်၌ရှောက်၍သွားပါရစေ။လယ်ယာများ၊စပျစ်ဥယျာဉ်များကို မနင်းပါ။တွင်းရေကိုလည်းမသောက်ပါ ကိုယ်တော်ပြည်နယ်ကိုမလွန်မီတိုင်အောင်လက်ျာဘက်လက်ဝဲဘက်သို့မလွှဲမင်းလမ်းသို့သာလျှောက်လိုက်ပါမည်ဟု တောင်းပန်စေ၏။ဧဒုံကလည်း၊သင်သည်ငါ့ပြည်အလယ်၌မရှောက်မသွားရ။ရှောက်သွားလျှင်ထားလက်နက်နှင့်ဆီးတားမည်ဟု ပြန်ပြော၏။ဣသရေလအမျိုးသားတို့ကလည်း၊မင်းလမ်းသို့သာလျှောက်လိုက်ပါမည်။ကိုယ်တိုင်မှစ၍တိရစ္ဆာန်တို့သည် ကိုရောရေကိုတောက်လျင် အဖိုးကိုပေးပါမည်အခြားသောအမှုကိုမပြုဘဲခြေဖြင့်တွားယုံမျှတာပြုပါမည်ဟုဆိုတော်လေအေဒုံကတင်သည်လျှောက်၍မတွားရဟုဆိုလျက်များစွာသောဘူချေအလုံးရင်းနှင့်တကွစီတာခြင်းဟာထွက်လာ၏ထိုသောအေဒုံသည်သူ၏ပြည်အလယ်၌လျှောက်သွားသောအခွင့်ကိုဣဒေလန်အားမပေးသောကြောင့်ဣဒေလန်သည် လွှဲရှောင်လေ၏ အငယ်22မှ29ဤဒေလအမျိုးသားပရိသတ်အပေါင်းတို့သည်ကာဒီရှအရမှပြောင်း၍ဟောရတောင်သို့ရောက်ကြ၏အေဒုံပြည်စွန်းနာဟောရတောင်ပေါ်မှာဒါဝရဖျားသည် မောရှေနှင့်အာယုန်တို့ကိုခေါ်၍သင်တို့သည်မေရိဘစမ်းရည်နားမှငါစကားကိုဆန့်ကျင်သောကြောင့်ဤဒေလအမျိုးသားတို့အားငါပေးသောပြည်သို့ အာယုန်သည်မဝင်ရ မိမိလူမျိုးစည်းဝေးရာသို့သွားရမည်တို့ဖြစ်၍အာယုန်နှင့်သူ၏သားအေလာဇာကိုခေါ်၍ဟောရတောင်ပေါ်သို့ဆောင်သွားပြီးလျှင်အာရုန်၏အဝတ်ကိုချွတ်၍သူ၏သားအေလာဇာကိုဝတ်စေပြီးမှအာရုန်သည်ထိုအရ၌တည်၍မိမိလူမျိုးစည်းဝေးရာသို့တွားရမည်ဟု မိန့်တော်မူသည့်အတိုင်းမောရှေပြု၍သူတို့သည်ပရိသတ်အပေါင်းတို့ရှေ့မှဟောရတောင်ပေါ်သို့တက်ကြ၏ မောရှေသည်အာရုန်၏အဝတ်ကိုချွတ်၍သားဧလာဇာကိုဝတ်စေပြီးမှ၊အာရုန်သည်တောင်ထိပ်၌သေလေ၏။မောရှေနှင့်ဧလာဇာတို့သည်တောင်ပေါ်ကဆင်းလာကြ၏။အာရုန်သည်အနိစ္စရောက်ကြောင်းကိုပရိသတ်အပေါင်းတို့သည်သိမြင်သောအခါ၊ဣသရေလအမျိုးသားရှိသမျှတို့သည် အာရုန်အတွက် အရက်သုံးဆယ်ပတ်လုံးငိုကြွေးမြည်တမ်းခြင်းကို ပြုကြ၏။